ကျေးဇူးတော်ရှင်ဧကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင် ရှေ့ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်သာရိပုတ္တရာက အနာရဘိန်တထေကြီးအားဖြစ်ပျက်ရှုနီးတင်ပေးပုံတရားတော်အကြောင်းကြအောင်လုပ်နေတာကတမျိုးဆိုတဲ့ဥစ္စာရှင်းလင်းပြီးဒီကလာပြမယ်လို့ခြေပိုင်းမှာဒကာရမတွေမှတ်ရမယ် အကြောင်းနဲ့မရှိတဲ့ပုဂ္ဂိုလ်များကစိုးရင်ကြတယ်အမိနဲ့သားအဖနဲ့သားရှိကြတဲ့ပုဂ္ဂိုလ်များအမိကလည်းအမိဖရဲ့သာသမီများအတွက်သာသမီများကလည်းအမိဖအတွက်စိုးရင်ကြတယ်ဘယ်လိုများစိုးရင်ကြပါလိမ့်မလို့လို့မေးတဲ့အခါအကြောင်းနဲ့မရှိတော့သူတို့စိုးရင်ကိုဟာမမှန်တာတွေသိပါစီတော့လို့ကြွယ်ကြွယ်တကားတက်တို့ဖះကပြနော် ဘယ်လိုစိုးရိမ်ကြသလဲလို့ဆိုတော့ဩယခုခါများများမိတွေများကြည့်ကြလောင်လို့ရှင်သားကွယ်သမီးကွယ်အမေနဲ့ဖေးနဲ့သားနဲ့သမီးနဲ့ကွယ်ရမယ်သေးကြောက်စရာကောင်းတာပဲလွန်ဆိုရင်ကြောက်ကြစရာကောင်းတာပဲဆိုပြီးကြလားသူတို့မိကြီးများလောင်မယ်ဆိုရင်လည်းအမေဖေးနဲ့သားသမီးနဲ့ခွဲမှုအလုပ်ကြီးတစ်ခု သူတို့အလွန်မဲ့စိုးရိမ်တာကိုပါဇက်ထဲထည့်ပြောလို့ရှိတယ်နဲ့နံပါတ်နော်နဲ့နံပါတ်ကရေရင်များလွှမ်းမိုးလာမယ်ဆိုလို့ရှိရင်ဖြင့်တဲ့သာကွယ်သမီးကဆွေကမျိုးကနဲ့သာသမီးကလည်းမိန်းမမကယ်နိုင်အမေမိဘကလည်းသာသမီးမကယ်နိုင်ဒီလိုခံများကြုံရမှအမှန်တန်ကြောက်စရာကောင်းတယ်လို့တရားမြင်မရှိတဲ့သူခေါင်းမိတာတွေတွေးတာပဲ နောက်တစ်ခါကြားမြင်မရှိတဲ့ပုဂ္ဂိုလ်သုံးခုမြောက်တစ်ခါတွေးပြန်သဘုံတွေများချပြီးမြို့တွေရွာတွေများဖြက်စီးသွားကြမယ်ဆိုသားတွေသမီးတွေအမေတွေဖေတွေနဲ့ဘ ᱹ ဘ ᱹ မကယ်နိုင်တဲ့အခါကြီးတွေရှိသေးတယ်အလွန်ကြောက်စရာကောင်းပါလားဆိုပြီးအကြားမြင်မရှိတဲ့ပုဂ္ဂိုလ်များကဒါကိုပဲတွေးလို့ရှိတယ်ဘယ်မျိုးရှိတော့အဲမိဘရေပဲသဘုံဘေးကိုသူတို့ကကြောက် မိပဲရေပဲသဘုံပဲကိုအမေကသားမကဲနိုင်သားကမင်းမိဘမကဲနိုင်ဆိုပြီးဒီကလာခွဲကြခွဲကြရမယ်အလုံးကြီးကိုအလွန်စိုးရင်လေးရှိကြတယ်ဆိုတော့ဒါကြကြားဘူးလေနော်ရှေးကရှေးကလူကြီးတွေစိုးရင်ပုံပြောက်မင်းတို့ကတော့မကြုံဘူးတို့ကတော့အင်းကိုရမကြီးများတွေ့တော့ကဘယ်လိုမန္တလေးမှာပေါ့ဗျာအဲရေကြီးပဲလို့ကြည်တော့ကဘယ်လို အစရှိတင်တဲ့သဘုံနေကြလားလို့မင်းမင်းနှပါများတိုက်နေကြတဲ့အခါဘယ်လိုနေခဲ့ရလဲနင်တို့မတွေ့ဘူးဒါတွေအရှိလူကြီးတွေကအလွန်စိုးရင်ကြောင်းကြဗျာပါရနဲ့ပြောလို့ရှိကြအဲ့ဒီဥစ္စာကွာတဲ့အကြမ်းမြင်မရှိလို့ပြောတာပါတဲ့အဲ့ဒီကိစ္စတွေကဘယ်လိုပဲရည်ရည်လွန်မှုမိကြီးကလောင်ပြီးကြလားသဘုံကြီးကျဲထားပြီးသားနဲ့သမီးနဲ့မိမိဘနဲ့ ခွဲကြခွဲကြပြီးနေကြညာသလဲတခါတလေကြတော့ပြန်တွေ့တဲ့ကိစ္စအကျုံနိုင်ပါလေပြန်တွေ့တဲ့ကိစ္စအကျုံနိုင်ပါလေကွာတဲ့ဒါကြားမြင်မရှိတဲ့သာသူတို့ကြောက်ချင်းလန့်ခြင်းဆိုတာကိုအရေးကြီးထားပြီးပြောဆိုနေတဲ့စကားမျှကြောင်းကြခြင်းမျှပဲဖြစ်ပါလေတကယ်ဆိုရင်ကြောင်းကြမှာကအမေက အိုလာတာကသာသမီကမကယ်နိုင်ဘူးဆိုတာကလုံးဝဘယ်တော့မှမကယ်နိုင်တာလို့မှတ်ပါမှန်ပါဗျာအမေဘေကအိုလာတဲ့သာသမီများကဟောမူပါစေနဲ့လို့ဘယ်လိုပင်တောင်းတာကြောင်းကြပြီးဒီကကနေညာတော့လဲဒါကတော့ဖြင့်ဘယ်တော့မှအရင်ပြောခဲ့တဲ့၃မျိုးလို့ပြန်ပြီးဒီကကတွေ့ကြကြုံကြရရှိရလားဒီတဲ့အိုရလန်းသာဒီမေဖေသွားနေတာပဲ ဘယ်လိုသာသမီကဆိုရင်ညာတော့ရပါလဲမရပါဘူးအမိဘလည်းငါသာသမီလေးတွေမေကတက်ရှိတော့ငါသာသမီလေးတွေလည်းအိုးလာပြီဒီကဲတော့အိုးလာမှုလေအဲမိဘလည်းကြည်သာနေရတယ်ဒကာကျွဲတို့ဒကာတစ်တို့ဘယ်နည်းမှမတတ်အဲ့ဒါအကြောင်းမြင်ရှိတဲ့ပုဂ္ဂိုလ်ကတော့ဖြင့်တဲ့ဒီအိုမှုကြီးမှပဲမကယ်နိုင်တဲ့ရေးကိုလို့တွေးမိတယ်မှန်ပါပါ ဟိုဟာတစ်ခါတလေတွေ့နိုင်သေးတယ်ဆိုတဲ့ဥစ္စာသူတို့စိတ်ထဲမှာသိပါတယ်အမေမိဘအနာပါပြီးကြတာသေမလို့အနာရောက်နေတဲ့ဥစ္စာကိုသာမီးများကဘယ်လိုကစေကောင်းဝါကောင်းနဲ့ပြုပြင်ပေးကြညာတော့လေမရနိုင်ပါဘူးသာမီးများနာလာတာကိုလည်းမိဘမြတ်ကလက်လွတ်လိုက်ရတာကြည့်ပဲတာများတော့တယ်ဆိုတာလည်းသူပြောကြမလို့ပါဘူးဒါပြန် အမေကသာသမီမကယ်နိုင်တာသာသမီကအမေမကယ်နိုင်တာလဲနာခံတစ်ခုဟာအကြမ်းမြင်ရှိတဲ့ပုဂ္ဂိုလ်များကဒါတွေးရမယ်မကယ်နိုင်တာဆိုတာအိုမှုကိုအိုမှုချင်းချင်းရှိနေလို့မကယ်နိုင်တာနာမှုကလည်းမိဘလည်းနာမှုရှိလို့သာသမီလည်းနာမှုရှိလို့တယောက်တယောက်ကယ်နိုင်ကြသေမှုကြရတာမင်းများမှလည်းကိုယ်ပိုင်ပါလာကြတယ်သေမင်းကနော်အမေမိဘကသာသမီဒီသေမင်းက ပရိယဝတိသောဝါယောတို့ဆိုတဲ့ဇာတိခန္ဓာ၅ပါးဆိုတဲ့သိမင်းတွေဒါတွေကိုစီကိုဟပါပိဒကလာလာကြတာဧကံဖြစ်ပိဒကလာနေသောကြောင့်ဘ ᱹ ရုလူကိုကယ်နိုင်ကြမကယ်ပါဘူးအဲ့ဒီမကယ်နိုင်တဲ့အကြောင်းမြင်မရှိတဲ့ပုဂ္ဂိုလ်ကြီးမကယ်နိုင်မှုကမှတခါတလေတွေ့ရသေးအခုပြောရတဲ့အိုမှုကိုသားကအမေမေကသားမကယ်နိုင်တာလားဘယ်နဲ့နည်းနဲ့မှမကယ်နိုင်တာလားသဘောကျလား နာမှုကလည်းမေကသသားကမေအဖေကိုမကယ်နိုင်တာကိုဘယ်နည်းနဲ့မှမကယ်နိုင်တာပဲဒီဥစ္စာသဘောကျအမေတေမှုဘေတေမှုလည်းသာသမီမကယ်နိုင်သာသမီတေမှုကျေမှုကလည်းမိန်းမကမကယ်နိုင်တာလည်းဒါလုံးဝဘယ်တော့မှကယ်နိုင်တဲ့အလုံးမဟုတ်ပါဘူးဆိုရင်ကြမယ်ဆိုလို့ရှိရင်ဒကာဓမ္မတို့ဒါပဲဆိုရင်ဘုသင့်ပါတယ်ဆိုတဲ့ဥစ္စာနဲ့ဘုရားကခေါ်လိုက် ဒိပ္ပံတွေလျှောက်တွေးမနေပါနဲ့ဒိပ္ပံတွေကအချမ်းမြင်မရှိတော့တွေးတာပါဒါကတော့သစ္စာနဲ့တွေးတာခေါင်းကတော့မိစ္ဆာသမှုတရားနဲ့တွေးတာသဘောကျခေါင်းကတော့ဘာနဲ့တွေးတာပါအခုဟာကတော့အဲသစ္စာနဲ့တွေးတာကမှန်တယ်သမှုတရားနဲ့တွေးတာကမမှန်ဘူးတဲ့တွေးတဲ့အခါတွေးသေးတာကိုဗျ အဲသစ္စာနဲ့တွေးတာကတော့သရာကလည်းအမိန်သရာဖြစ်တာကို သာသမီများကလည်းမကယ်နိုင်သာသမီများသရာယူရင်ရင့်ရော်လာတာကိုလည်းအမိန်ဘက်ကဗာမြတ်တတ်နိုင်အဲ့ဒါမှအဲဒီဟာမှမကယ်နိုင်တဲ့အမှန်တရားပါလားလို့မှတ်ကြဒါပြန်အိုမှုလည်းမှန်တရားမှုဒါကမေမေကသားဆိုတာမကယ်နိုင်တာပေါ့ဗျာ နာမှုကိုလည်းထိုနည်းတူပဲအမေကသာသားကိုသားကအမေကိုသေမှုကိုလည်းအမေကသာသားကအမေကိုဩမကဲနိုင်တာဒါဖြင့်တရားဓမ္မတွေယခုဘုရုနဲ့အတူတူနေကြသရုံလို့ပဲလို့ရှိရင်ဖြင့်အိမ်နာမယ်လို့ကြကြပြီဆိုရင်သားလေးသမီးလေးမြီးလေးတူလေးဒူမလေးတွေနဲ့ထိုက်တယ်လို့တွဲပြီးနေကြတာ ဩဘယ်လိုများနေကြပါလဲလို့ဆိုမကယ်နိုင်တဲ့လူချင်းစုနေကြတကူဒီပြန်ပါတွေးကြရှိမတည်မကယ်နိုင်တဲ့လူချင်းသာစုနေကြတာပဲဆိုတာသဘောကျအဲ့ဒါကိုခင်ဗျားတို့ကဒီလိုမှတ်ကြဩမေကလည်းဘာပူဇော်ရှိတော့လို့ဒါတသမီးတွေကလည်းအားပေးတဲ့အတန်တော့ပြောချင်ပြောမယ်အမေမကလည်းသာသမီးများအားငယ်မှဆိုလို့ မင်းတို့ဘာပူဇော်ရှိစေတို့ရှိနေတာပဲအဲသူပြောတာပြောတယ်စင်စစ်မကယ်နိုင်ဘူးလို့ပေါ့သူကယ်နိုင်တဲ့သဘောပြောနေကယ်နိုင်တဲ့သဘောသူပြောပြီးဒီကရနေတော့ဒါဝန်တို့တရားတက်တော့စဉ်းစားကြည့်ပါလားသူကလောကုတ္တေပါလားမှန်ပါဗျာဒါကြွပါထင်မှလဲလောကုတ္တေနော်ဟိုမိမ့်ပါလေသာသမီတွေများအကြောင်းတစ်ခုချုပ်တယ်နင်တို့ဘာဘူးရရှိလို့လို့ ဒီမေရီပဲကဘယ်မတ်တရကြည့်နေမှာမဟုတ်ပဲပဲအစရှိတဲ့နဲ့လောကကပြန်လွန်သုံးပေါ့ဗျာကဲကြွယ်ဥစ္စာကဲနိုင်လို့ပြောတာကလောကပြောတာသာသမီတွေကလည်းထိုးဒီပဲမင်းမိဘကိုမေဖေရကြည့်ရင်ရင့်ရောလာတော့ဘာပူဇော်ရှိသလိုသူတို့ကလူလားမရောက်လာတော့ပဲဆိုပြီးကြတာဘိစကားတွေပြောပြနေတာအယုံကြီးယုံကြတာပဲ ဒီယုံနာယုံနဲ့ကဲနိုင်တာမျိုးဟုတ်ပါ့မလားဟုတ်ပါဘူးဗျာသို့တော်လည်းဒကာဓမ္မတွေကပြောတာလေတော့ကြတယောက်ကပဲ့ရွက်ဆုံးရှုံးသွားပြီဆိုပြောရှာတယ်ဆိုတာလေးနဲ့များမျက်ရည်မသိနိုင်မရှိနိုင်များဖြစ်နေတဲ့ဒကာကျွယ်မြင်မှုပါလေမှန်ပါဗျာပြောတာနားတဲ့ကတောင်မထွက်သေးဘူးလူလူအနိစ္စတောင်မပါသေးဘူး ပါရလားပြောပြီးချုပ်တဲ့အိဋ္ဌတောင်အိဋ္ဌမထင်လိုက်သေးဘူးသူကအမှန်ပြောတာနားရကခုမထွက်သေးဘူးဆိုတော့ဩဒီအတန်တောင်မှအိဋ္ဌဖြစ်နေတယ်တခါကျွေးသမုဒိယကအိဋ္ဌတောင်ဘာလို့ထားလိုက်အင်းဒါနဲ့များဒီကနေပြီးဒီကရအဲ့ဒီအိဋ္ဌဒိဋ္ဌိလေးနဲ့အပေများမိမကရှင်းသွားတယ်မစင်ဘူးလားဒီအိဋ္ဌဒိဋ္ဌိကံလေးဘုရားရှင်နားရကမထွက်သေးဘူးဆိုလွန်းဆိုရင်လည်းပဲေပွဲမြောက်ဝင်သွားလိုက်ပြီ မှန်ပါဗျာအဲ့ဒါဘုသူတ္တမရှိတဲ့ပုဂ္ဂိုလ်တွေမို့တဲ့ဘုသူတ္တရှိတဲ့ပုဂ္ဂိုလ်တွေကြတယ်ဒီလိုတွေးရသစ္စာကဆိုက်ဆိုက်တွေးရတယ်ဩမေကသာသမီမကယ်နိုင်တာဇရာတွေပါလားသားရဲ့အိုမှုကိုမိန်းမမတတ်နိုင်မိန်းမအိုမှုကိုသားသမီးကမတတ်နိုင်ဩဒါမတတ်နိုင်တဲ့အချင်းဒီစာအမြဲဆုံးပါလားအမှန်ဆုံးပါလားလို့တွေးကြတယ်ရှင်းမလားနာမှုကဒီတိုင်းမတွေးရဘူး သင်မှုကိုအဲ့တော့ကွာတဲ့သစ္စာနဲ့တွေးတာအမှန်ဆုံးပါပဲသမှုရိယာနဲ့တွေးတာလို့ဆိုမျက်ရည်ကျပြီးအပေရောက်ဖို့ကြီးတွေးတာတွေးရင်သစ္စာဆိုင်ဆိုင်တွေးလိုက်သမ်းသဘောကျဩတော့ဒါရသမီးတွေကုံယုံရှိပြီးခါလာနင်းညဆိုလဲဘ누구ဘ누구မကယ်နိုင်တဲ့တရားသုံးခုကငကူကပါလာကြတာပါလားလို့တွေးရမယ်ဒါကကျငကူကပါလာတာမဟုတ်ဘူးလား အမေဩရတာရာကိုဖေသာသမီများကဗတ်တန်းသာသမီများဩရနာရာသေရာသုံးခုကိုတဲ့မိမိဘကမတတ်နိုင်မိမိဘဩရနာရာသေရာသာသမီများကမတတ်နိုင်ဘာဖြစ်လို့လဲသစ္စာတရားသစ္စာတရားဆိုတာဒကာဓမ္မတွေစဉ်းစားပါမှန်တိုင်းသွားတယ်လို့သုံးဖြတ်ချက်ချပါမကဲနိုင်တာသုံးခုတော့ဖြင့်သစ္စာတရားအမှန်တိုင်းလုပ်နေတဲ့အတွက်ဒကာဓမ္မတို့သားရတဲ့သူ အိုလန်းကိုအိုလန်းသွားနေလို့အမေကမတတ်နိုင်ပါဘူးအမေအိုလန်းသွားနေတာလည်းသားကလည်းသစ္စာတရားဖြစ်နေတော့မဖောက်မပြန်မဲနဲ့သွားနေမှန်မှန်ကန်ကန်သွားနေတဲ့အတွက်ဘောဘယ်သူတတ်နိုင်ကြတွေးအဲ့ဒီတွေးလုံးတွေးကြလို့ရှင်ဘုန်းကြီးတို့ဓမ္မတွေသစ္စာဆိုင်တယ်သစ္စာဆိုင်တယ်ဆိုတော့ဘုံမူကဒုက္ခသစ္စာတွေးလုံးကမက္ကသစ္စာသွားဖြစ်ဘုံမူကတွေးလုံးက အဲ့ဒီလိုတွေးလို့ရှိရင်ဒီတွေးကိုဘုသူတ္တရှိတဲ့တွေးနဲ့တွေးကြသံပါလို့ဘုရားကတွေးနည်းကိုသင်ပြပါတယ်။ကောင်းပြီဒီတွေးနည်းတွေးလိုက်တဲ့အခါကျတော့ဩသားကမေကိုအမေဖေမကဲနိုင်တာလဲစရာပါကလား။ဗျာတိပါကလားမဆုံးနိုင်ဘူး။မရဏပါကလားဆုံးနိုင်ဘူးလား။အဲ့ဒါတွေဟာကွာတဲ့မင်းတို့ သစ္စာဆိုင်နေတဲ့ကမကယ်နိုင်ဘူးလို့ဆိုကြတာလေတဲ့နမတမှန်ပါတယ်တွေးကျင်ဒါကိုတွေးပါသို့တော်တကယ်တမ်းကယ်ကျင်တယ်လို့စိတ်ဆန္ဒပြင်းပြလာလို့ရှိရင်လေဒါကမေကယ်ကျင်ပါလေမေကသာသမီကယ်ကျင်ပါလေသူ့ယုံမှုနာမှုကိုလည်းကိုမကြည့်နိုင်ဘူးကိုယ်ယုံမှုနာမှုကိုလည်းသာသမီများသိမှုကြအောင်မကြည့်နိုင်ဘူးဆိုလို့ရှိရင် ကဲနိုင်တဲ့တရားကိုတယောက်တယောက်အဘိပိကလာလောက်ကြမယ်ဆိုရလို့ရှိရင်လည်းရှိပါသေးတယ်လို့ပြတယ်ရှိသေးတယ်တရားဓမ္မတို့ရှိသေးတယ်တဲ့သာသမီများကိုရဏရသေးတာကိုလည်းအမိန်ကကဲကြလို့ရှိရင်ပြကဲနိုင်တဲ့တရားရှိသေးတယ်သာသမီများကမိမိကများကိုလည်းအုံမှုနာမှုသိမှုကိုဖြင့်မတွေ့မကြုံညာအောင် ကဲကြမှာလေးတဲ့ဆိုလို့ရှိရင်ကဲနိုင်နေနည်းရှိသေးတယ်ဆိုတော့จิตတို့အားတက်စရာသိကောင်းပါဘာတော့လို့မေးလိုက်တဲ့အခါကျတော့အမေမိဘကသာကင်များမဲခင်7ပါးလို့လှုပ်ဆန်းกว่าဒီလိုတိုက်တွန်းမဲခင်7ပါးလို့လှုပ်ဆန်းပါသာမယားများကိုလည်းမဲခင်7ပါးလို့ဝိပဿနာပွားများဆန်းပါกว่าဆိုတော့မဲခင်7ပါးလို့ဖြစ်လာမှာပေါ့ဗျာအဲဒီကဲဝိပဿနာလုပ်ပြီးတိုက်တွန်းပြီးဒီကလာနေမယ်ဆိုတော့ တောင်းကြီးများမှာလည်းဥပဒနာထမြောက်သွားပြီဆိုမှဖြင့်အဟောင်းအိုမှုနာမှုသိမှုကမတားနိုင် ရှိရတော့ပေါ့ဗျာအသက်အိုမှုနာမှုသိမှုတော့လာပါဦးမလားလာပါဗျာဩော်ဒါဖြင့်တောင်းကြီးများကိုအမိဘများကဲခြင်းဆောင်ခြင်းယူခြင်းပါတယ်တကယ်တမ်းစိတ်ထားမြတ်မြတ်ပြီးဒီကလာတကယ်တမ်းလောကမဟုတ်ခင်းတဲ့အကျိုးစီးပွားလောအောင်လို့ရှိမယ်ဆိုမဲခင်လို့တိုက်တွန်းပေးလိုက်ပါလို့ဘုရားကဟောလိုက်မှန်ပါဗျာ အမှန်ဖုတ်တမှာမေမိပါလေကိုလည်းသာသမီများကဘူရမနာရမသေးတာကိုကျွန်တော်တို့ဖြင့်မြင်မြင်သာပဲကျေးဇူးရင်တယ်မို့ဒီပစ္စပြောနေုံနဲ့ပြီးပြီဘူးမေဖေတော်မဂ္ဂင်7ပါးလုံးနဲ့ပွားများပြီးမသေးဟာနိဗ္ဗာန်အာယုန်ပြုနိုင်တဲ့မဂ္ဂင်ကြီးရအောင် ကြိုးစားကြပါဓမ္မမေတို့ဖေတော်ပုံမှုနာမှုတည်မှုရစဲမှုကြီးကိုကျွန်တော်တို့ကျမတို့ ကြည့်လို့ရှုလို့မြင်ကြည့်ရှုပြီးဒီကလာမြင်မြင်ပါတယ်ဆိုရင်ဒါတိုက်တွန်းလိုက်လို့ထမြောက်သွားမယ်ဆိုလို့ရှိရင်ဖြင့်တဲ့ဒါအောင်တို့ဒီမဲ့ဖယ်တွေဒီကားလို့ဆိုရင်နောက်တွေ့ကြမြင်သေးအဲ့တော့ကဲမဲ့တရားယူမဲ့တရားရှိသေးကြောင်းပြောတာကဲမဲ့တရားယူမဲ့တရားရှိသေးကြောင်းတရားဓမ္မတွေသိပါပြီသဘောကျဒါဖြင့်တရားဓမ္မတို့သာသမီများဖြစ်လို့ရှိရင်လည်းဝိပဿနာလုပ်တိုက်တွန်းကြ အမေမိဘများကိုသာသမီများကချစ်ခင်လေးရပါတယ်ဆိုလို့ရှိရင်မိဘကလည်းဘူးလုံးသားမဆွင့်ရှိသေးတယ်ဗျအဲ့ဒါရဲ့ဘာလို့ကြားဥပဒါတဲ့ကြောင့်လိုက်တော့မခင်ရရမခင်ရတော့မခင်နောက်ကနေပြီနောက်တစ်ခါအုံမှုနာမှုသိမှုလိုက်သေးရဲ့ဩဓမ္မသာလဲခြေရုပ်ခင်ရုပ်ကျင်နာရုပ်အမှန်ဆိုတာတခါကြွယ်ရိပ်မိတော့သဘောကျခိုင်းတာဖြင့်သာသမီကမိဘခင်နေတာ အမေမိဘကသာသမီကဲနေတဲ့တရားရှိသေးတဲ့အဖြစ်ကိုလေဒကာအောင်တို့ရင်းမိပါဘူးဘာတွေ့ကြမကံလောက်ခဲ့ဗျသဘောကျကြအဲတော့ခင်ဗျားတို့အခုတရားဓမ္မတွေကအကြမ်းမြင်မရှိတော့မစိုးရင်ရမှာစိုးရင်မစိုးရင်ရမှာစိုးရင်ဒီကြခလုံးမရှိပါဘူးနဲ့ဆူးမိပါဘူးသေတာကြတော့သေဟဲ့ဒီလိုဖြင့်အလကားရင်ခလုံးခလုံးမရှိဆူးမိရင်ကိုသူများရဲ့နဲ့ မှလွတ်မှုသူများနဲ့ဆောင်းလို့မှလွတ်မှုကလေးကိုသာလျှင်အမိန်ဘများဆွေးရနေကြတယ်။ဩဘုနာမှုသိမှုကြတာခင်ဗျားတို့ကကြီးနေတဲ့သဘောရောက်မရောက်ဘူးလားအဲ့တော့ဩဘုနာမှုသိမှုတဲ့ကြီးကျယ်တဲ့ကိစ္စကလည်းရှိသေးရဲ့မရှိတော့ဘူးဥစ္စာဒီကားလို့ဆိုလွန်ကြီးကျယ်တဲ့ကိစ္စဆိုတော့ရှင်းတတ်ကြအဲ့ဒီကြီးကျယ်တဲ့ကိစ္စကြီးကိုတားနိုင်တာလည်းအခုဖះကပေးပါပြီဘာပေးထားပါလဲ ဥပဒနာမခင်လို့လုံးကြกว่าဒါကယ်နိုင်တဲ့အလုပ်ဆိုတော့ခမည်းတော်နှလုံးသွင်းတာတာနဲ့ဘုရားပေးတော်မူတဲ့ကယ်နည်းနဲ့ဟာတခြားစီဖြစ်သွားခမည်းတော်နှလုံးသွင်းတာကအဲသားလေးတွေမေတ္တာပို့ရသမီးလေးတွေမေတ္တာပို့ရအမေဖေတွေသားသမီးများကမေတ္တာပို့ရပို့ရင်မှတန်းနဲ့အိုးနေပို့ရင်မှတန်းနဲ့နားနေပို့ရင်မှတန်းနဲ့ဒေဂန်ကြီးဖြစ်သွား မဖြစ်ဘူးလားအဲ့ဒါတွေမဟုတ်ဘူးกว่าလေအဲ့ဒါကလောကုသာသာလေးရှိတယ်မေတ္တာဆိုတာလောကုသာသာလေးရှိတယ်မလောက်ကောင်းဘူးတော့မဟုတ်ပါဘူးအစစ်မရောက်သေးဘူးပြောတယ်သဘောကျဒါပြန်အစစ်ကိုကယ်ခြင်းယူခြင်းကြလို့ရှင်းပြန်လောကအလုပ်နဲ့ရတန်းရပြီးဒီကလာတကယ်ရန်အလုပ်ကိုထိုးထွင်းပြီးဒီကလာကြိုးစားလုပ်ဖို့ရာဘုရားကပေးထားတော့အဲကျွဲဒါပဲတိုက်တွန်းရမယ်မှန်ပါဗျာ ။တာမြများခင်ပါရဲကျင်ပါရဲကျင်ညာပါရဲယူရပါရဲဆိုရင်ဘာတိတ်ခွင်းရ။ဥပဒနာလုပ်ခိုင်းဖို့ဗျာ။တာမြများရဲ့ခင်မွန်းတယ်များကျင်ညာပါရဲယူရပါရဲအစရှိသည်နဲ့လောကစကားမသုံးမဲနဲ့ဩရဏရသေးတာမကြည့်ကျင်ပါဘူးဆိုလို့ရှိရင်ဘာလုပ်ရမလဲ။ဥပဒနာလုပ်ပဲတိုက်တွန်းလို့ဆိုပြီးခိုင်းတော့ဆိုင်ရဆိုင်ရနှစ်ဦးစလုံးတခါတည်းကာကွယ်ပြီးသားဖြစ်။ ပါရမီကိစ္စကိုလည်းမင်းဘာကကာခွေပြီးသားအမေဘာဤကိစ္စကိုလည်းသာသမီများကကာခွေပြီးသားအဲ့ဒါမှဟဲ့တဲ့မင်းတို့တွေကလည်းဆိုလို့ရှိရင်တကယ်ချေရုံမှကျင်နာရုံတကယ်မှန်တယ်ဆိုတာအကြောင်းကိုငါဖျားသေးချာ45ပါးနဲ့တရားဟောတဲ့ကာလပါတော့အမေကသာသမီကယ်နိုင်တဲ့တရားသာသမီကမေဖေကယ်နိုင်တဲ့တရားကိုကိုကိုကယ်နိုင်တဲ့တရားဒီတရားပဲရှာတွေ့ မေယသာသမီကဲနိုင်တာလည်းမကင်၈ပါးပါရမီကမင်းကကဲတင်နိုင်တာအဲကိုကိုကိုကဲတင်နိုင်တာဟာတခါကျတဲ့လူရင်းဖရာဟောပါဗောလားနိဗ္ဗာန်ကိစ္စတိမေကောနိဗ္ဗာန်မအိုရမနာရမသေးရနိဗ္ဗာန်တို့ကိစ္စတိသွားတိုင်းတိတ္တမထိုးကြောင့်မေကော မကင်မြည်ဆိုတော့တခါအောင်သိချမ်း သာသနိယမေဟိဝဖြစ်ပါလေကမ္မရကျင်နာပါလေမေခင်ယထာကိုဝင်ရှိပြီသူကသူသာသွားပြီရှိအဲ့ဒါခင်ဗျားတို့ဖြစ်ရခင်ရကျင်ရရင်ရောက်တာဘာလို့သူတို့မဟုတ်မသေးမနာမသေးရောဆိုနိုင်ကြမင်းမကသာသမီတွေကိုထိုးသူပဲသာသမီများကမင်းမကိုထိုးသူပဲမေခင်လှုပ်လှုပ်ခိုင်းကြလို့ရှိရင်ဖြင့်ခြေရုပ်ခင်ရုပ်ကျင်နာရုပ်အမှန်လို့တခါကျွယ်ဆုံးဖြတ်ချက်ချနမောနှုတ်ပြောရနေပြီတခါတော့ သေတဲ့အခါယူကြံအောင်ပြောတဲ့စကားကတော့အလကားပဲ။တချို့ကသေတဲ့အခါယူကြံအောင်ပြောတဲ့စကားကခင်ဗျားတို့ကအလေးအလေးကလေးပြုတ်ပြီးနေတာများတယ်တကားကျွဲ။ဟိုပြောရှာတယ်လေတလုံးဟာတော်ဆိုးတယ်။မှားရှာတယ်လေတလုံးဟာ။အဲ့ဒါလေးကလေးယူတယ်မဖေးတကားလားနေတာကတကားကျွဲရေပုထုဇဉ်အကြမ်းမြင်မရှိလို့တဲ့။သဘောကြကြလား။ ဒါဖြင့်တရားဓမ္မတို့တကယ်မကယ်နိုင်တာကလည်းအုံမှုနာမှုသိမှုပါပဲကဲဒီလိုဆိုလို့ရှိရင်လုံးဝမရှိတော့ဘူးလို့ဘုရားသခင်ကညာနဲ့ရှားလိုက်ကြတော့ဩယခုရထားတဲ့အကျိုးကမကယ်နိုင်တာနောက်လာမယ့်အကြောင်းတွေဖြတ်လိုက်ရရင်ကယ်နိုင်တဲ့မဲ့ခင်ရှိသေးတယ်ဆိုတာသဗ္ဗညဉာဏ်နဲ့တွေးရသဘောကျဒါပြန်သဗ္ဗညဉာဏ်နဲ့တွေးရလို့ရှိရင်အမှန်ပဲဆိုတော့အဖသုဒ္ဓနာမင်းကြီးကလည်း ဝိပဿနာလုံးလုပ်ခိုင်းပြီးဒီကလာမောမသေးမြဲနဲ့နိဗ္ဗာန်ပို့တာပဲမေရမိနာသားကိုလည်းဒါဝိငါသွားတဲ့ပြီးဒီကလာတရားဝင်ရေမောမသေးမြဲနဲ့မဲ့ကန်လောက်ခွဲပေးလိုက်တယ်မို့လားသာသာတော့ဖရားရလေနေဒီလိုပေးလိုက်ကြလေထောက်လိုက်တဲ့အခါကျတော့မှဩတဲ့နေရာကြတယ်လို့ပါလားအမေတို့မောရမနာရမသေးတာကိုမကြည့်ရင်လည်းသာမီးပန်းလို့ရှိရင်ဒီလောက်ကိုတိုက်တွန်းပြီးလှုပ်စီမှပဲမှန်ပါပါ သာသမီများကိုလည်းမိန်းများကအင်းဘွားလည်းလုံးခုံးလည်းသိကစပြီးကျွေးကြရမွေးကြရတယ်ဆိုတဲ့ဥစ္စာတွေဒါတွေကိုခင်ဗျားတို့ကတွေးပြီးတခါလားသူတို့တို့ဖြင့်ခက်ပါသေးရဲ့ညီးမနေနဲ့မခဲရအောင်မိုက်ကန်လို့လောက်ခိုင်းမိုက်ကန်လို့လောက်ခိုင်းလိုက်ပြီးဆုံးမဖြင့်ဒကာဓမ္မတို့တရားကိစ္စသူတို့အမှုနာမှုသိမှုကိုအမိမများရဲ့ကိုညီမိုက်ကန်လောက်က တိုက်တွန်းတဲ့အကူအညီကြောင့်သူတို့အထမြောက်သွားမယ်ဆိုသူတို့ကသူတို့ကဲဆောင်ပြီးသားဖြစ်သွားမယ်ရှင်းကြဒါပြန်အမတန်ဗုဒ္ဓံတဲ့ကဲယူနည်းတစ်မျိုးယနေ့ရပြန်တော့တယ်ဆိုတဲ့ဥစ္စာဖြင့်တခါတည်းတို့တခါအောင်လို့နေရကြပြီဒါရင်ဒါဖြင့်ဓမ္မတို့အလုတ်တရားကိုရှေ့ဆက်ဟောရမယ်တယောက်တယောက်ကဲနိုင်တဲ့အလုတ်တရားပေါ့ဗျာမှန်ပါဗျာ အလုတ်တရားကိုဝိရုစိုက်ပါဆိုတာကိုဒကာဓမ္မတွေသတိပေးပါပြီအခုဘာဟောမှာအလုတ်တရားဆိုတဲ့ဥစ္စာကဒါလောကီပြောလို့ဒကာအောင်ကမှတ်ပါနော်မအိုမသေးအမြဲနေတဲ့နေရာသွားတဲ့လမ်းပြဆိုတာကမှအမှန်ပါဗျာမအိုမသေးအမြဲနေတဲ့နေကိုသွားဖို့လမ်းပြတရားပဲဆိုတဲ့ဥစ္စာယခုနောက်ပြမယ်ဥစ္စာပဲမှန်ပါဗျာ ဂိုင်းဒါဖြင့်တို့တော်လည်းတသက်သာရကလုံနောက်ဘုရားခင်ကိုရမေကြီးသာဝတိတိရေရွန်ကျောင်းမှာသရင်သုံးပြီးဒီကလာနေတော့တယ်ဘုရားခင်ကိုရမေကြီးသာဝတိတိရေရွန်ကျောင်းသရင်သုံးပြီးဒီကလာနေတဲ့အချိန်မှာရှင်သာရိပုတ္တရာတို့ရှင်အနန္ဒတို့ကလည်းနားမှာရှိတဲ့အခိုက်အတန့်တွေကြုံကြအဲ့ဒီအချိန်မှာသူ့ကျောင်းတကာဖြစ်တဲ့အနာရဘိန်တထေကြီးအကြီးအကျယ်သေလောက်ဖြစ်တဲ့မမာမှုကြီးနဲ့ကျုံလာတယ် အကြည့်ကြသေးတော့ဖြစ်တဲ့မမာမှုကြီးနဲ့ကြုံပြီးကြလာလာတော့သူဟာသူလဲဒကာဓမ္မတို့သောတပန်ပုဂ္ဂိုလ်ကြီးဆိုတာခင်ဗျားတို့ကြားဘူးကြလေအဲ့ဒီသောတပန်ပုဂ္ဂိုလ်ကြီးဟာအိုနာသေးကိစ္စနဲ့သူဒီဘဝကြုံကြုံပြီးကြလာနေတော့ငင်ဝေဒနာတွေလည်းပြင်းပြင်းထန်ထန်နဲ့ဖြစ်နေတော့သောတပန်လည်းဖြစ်နေတော့ဘာသရိယာတုံးဆိုလို့ရှိရင်အနာမှာသူတော်ကောင်းရှိဖို့အရေးကြီးတယ် ဒါသူစိတ်ထဲအောက်မေ့အဲ့ဒါသူစိတ်ထဲအောက်မေ့တာနဲ့သူနာရှိတဲ့စေကံတယောက်သွားကြည့်တယ်ကွာဖះเจ้าတော်မှာဖះကိုလည်းလျှောက်ခဲ့ပါရှင်ဘုရားကြီးကြောင့်ကဆွမ်းတကာဖြစ်တဲ့နာဝင်ကလေးကြီးအဖြစ်အမှန်ပြင်းပြတဲ့ဝေဒနာကြီးနဲ့ခံစားနေရပါလေဖះလျှောက်ခဲ့လျှောက်ပြီးဒီချမ်းမဲ့နဲ့ရှင်သာရိပုတ္တရာနေတဲ့အခန်းသို့သွားရှင်သာရိပုတ္တရာနေတဲ့အခန်းသွားပြီးရှင်ဘုရားသနာတော်အဖြစ်နာဝင်ကလေးကြီးမမာတဲ့နေရာခိတ္တကြွပေးပါလို့မင်းကလျှောက်ခဲ့ သုတ်ပြီးကလာခိုင်းလိုက်တော့ခဏကအချိန်ကသွားပြီခင်ဗျားလည်းဒီတိုင်းပဲလျှောက်ရှင်သာရိပုတ္တရာတော့ပင့်လားရှင်သာရိပုတ္တရာပင့်လာတော့ရှင်သာရိပုတ္တရာလည်းအာနန္ဒမင်းပါလိုက်ခဲ့ဦးကွာအာနာသင်္ကတိကြီးအကြီးကျယ်မမာဘူးတဲ့ဟေးသုတ်ပြီးကလာနှစ်ပါးကြွလာကြတယ်နာသင်္ကတိကြီးတိုက်လို့ကြွလာပြီးကလာဒီကြတော့လူမာထုံးတန်တဲ့မေးရတာပေါ့တခါကြွယ်တခါသိရ ကာယဝေဒနာဘယ်နဲ့နေတော့ရှေ့တိုးသလားနောက်ဆုတ်သလားဒါတပည့်တော်ဝေဒနာရှေ့တိုးတယ်ဖះနောက်တော့မဆုတ်ပါဘူးဘယ်လိုနေလဲဘယ်လိုခံရတယ်ဘယ်လိုပြုရတယ်ဆိုတာလေအနာကြီးကြောင့်နေတော့ရှောက်ပြောတာပေါ့ဗျာအဲ့ဒါလေသာထားပါတော့ရှင်သာရိပုတ္တရာကတကအောင်ကဲခတ်လိုက်အကဲခတ်လိုက်တဲ့ဒီဝေဒနာသူဘိညာနဲ့ကြည့်လိုက်ဩဒီဝေဒနာသိမဲ့ဝေဒနာသိ သေမဝေဒနာကိုတခြားသောစကားတွေဆေးကြောင်ဝါကြောင်ပြောနေအပူပဲတရားပြောရလို့ရှင်ဒါအကောင်းဆုံးပဲတရားနဲ့ဆုံးမလို့ရှင်ပြန်အကောင်းဆုံးပဲလို့သူစိတ်ထဲဆုံးဖြတ်ချက်ချတယ်ဓမ္မတို့လူမာနာမှာခင်ဗျားတွေလည်းသွားကြလာကြတယ်နော်တရားအကြောင်းအကောင်းဆုံးလို့ဆုံးဖြတ်ချက်ချပါတရားအကြောင်းအကောင်းဆုံးပဲလို့ဆုံးဖြတ်ချက်ချပါဒီဝတ္ထုဟာအမတ္တမ ကျေးဇူးများပါလိမ့်မယ်ဆိုတာတကသက်တကအောင်လို့မှတ်ရတယ်နော်ဝိပဿနာရှုနည်းမှာစုံနေတာအဲ့ဒီလိုသူစိတ်ထဲရှင်သာရိပုတ္တရာအောက်မေ့ပြီးဒီကာလနာဒီနေရာမှာလကားစကားတွေပြောပြီးလူမာမေးတဲ့စကားတွေသတ်သိမ်းမှတော်တော့မယ်လူမာအားရှိဖို့ကိုလည်းပြောဖို့မလိုပါဘူးအခုတခါကျတော့သွားမေးတဲ့အခါကျတော့အားပေးမှုတွေကသာများလာ အမှန်မဲဘယ်မနေ့ကလည်းဒီနေ့ရုပ်တော်မတူဘူးဟဲ့အင်းဒီနေ့တော်လာတယ်ဘာနဲ့မြောက်လုံးပင်လုံးနဲ့ပြန်လာခဲ့ကြတာပဲမနေ့ကရောက်ခဲ့လူကဒီနေ့ဆင်တမျိုးပြောပြီးပြန်လာခဲ့တာပဲဒီတိုင်းလာမရပြီဒီကလာနေတော့တယ်တဲ့မင်းစားရစားလဲအစားရရရတာရှိရလားရှိပါတယ်ဩဒါမင်းနာထောင်းမှာပါကွာလုံးနေမှာလဲခိုင်းနေမှာဘာမှပူစရာမရှိပါဘူးလောကပြငါနဲ့ပဲဒါကြွယ်အခုလူမမေးတွေကဒါလင်းနဲ့ချိန်ကုန်းလာကြတယ်ဆိုကြပါစို့ ခုရှင်သာရိပုတ္တရာအတွေ့လိုက်တယ်ဒီလူမှမှကြည့်လိုက်တဲ့အခါမျော်လင့်ရလည်းသိမရှိပါဘူးတဲ့ဒီပြင်စကားတွေပြောနေတဲ့ပုံပါပဲတဲ့တရားစကားလူမှမှအကူညီကောင်းဆုံးပဲတဲ့သူဆုံးဖြတ်ချက်ချပြီးတခါတည်းတရားကြောင့်အမေးမြန်လို့ဒါကြီးတဲ့ကျုပ်ကျင်းစရာကြံစရာလေးတခုပြောချင်ဗျာကျင်းစရာကြံစရာတတ္တမရိယတေဓမ္မတိတက္ခိတပံ ဒကာကြီးဒီလိုကြွမှုကောင်းတယ်ဘယ်လိုကြည့်ရမှာတော့ဖြတ်ကြွမှုပြောစမ်းပါအောင်ဆိုတော့နာယိပါဥပရိယိတာမိနာသဘိက္ခေယိပါဥပ္ပိနာဥပ္ပိစိတ်တိဒကာကြီးတဲ့ယူပက္ခဏာကိုမစောရဲလို့ရှင်းဖြင့်ယူပက္ခဏာနဲ့ပတ်သက်တဲ့နောက်ဝိညာဉ်မလာတော့ဘူးနောက်ပရိသေမဏိတော့ပြောတာပေါ့ဗျာအခုယူပက္ခဏာမစောလို့ရှင်းဖြင့်နောက်ယူပက္ခဏာမရဘူး သဘောကျလားအခုဝေဒနာခန္ဓာမဆွဲရင်အခုသင်ညခန္ဓာမဆွဲရင်အခုသင်္ခါရခန္ဓာမဆွဲလိုက်ရင်အခုဝိညာဏခန္ဓာမဆွဲလိုက်ရင်ဩဒါဖြင့်ဒကာရမတို့အခုခန္ဓာ၅ပါးကိုမဆွဲလိုက်ရင်နောက်ခန္ဓာ၅ပါးမရဘူးပြောတာသိပ္ပယ်တဲ့ကောင်းတယ် အခုခန္ဓာငယ်ပါး၅ပါးကိုမဆွဲလိုက်ရင်သဘောပါကြအခုခန္ဓာ၅ပါးမဆွဲလိုက်လို့ရှိရင်ဒါကရဟန္တာကြီးကဟောတာနော်သို့တော့ဒီလောက်ဟောတော့ဘုန်းကြီးတရားဓမ္မတွေနားလည်မှုရှိတဲ့တရားဓမ္မတွေလည်းပါပါပြီနားလည်မှုမရှိသေးတဲ့ပုဂ္ဂိုလ်တွေလည်းဘုန်းကြီးကျယ်တွန့်ပဲမဆွဲလန်းတဲ့ဤကိုပဲပြောပါဦးမယ်မဆွဲလန်းတဲ့ဤကိုပဲပြောပါဦးမယ်တရားဓမ္မတို့ ကဲဒါဖြင့်ဓမ္မတို့အခုခန္ဓာ၅ပါးမဆွဲလိုက်ရင်နောက်ခန္ဓာ၅ပါးမရဘူးလို့သူဟောလိုက်အခုခန္ဓာ၅ပါးမဆွဲလိုက်ရင်နောက်ခန္ဓာ၅ပါးမရဘူးဩဒါဖြင့်ဒီကကျွဲတို့ကပုံမှုပြီးဒီကလာညံဖြန့်မှုကောင်းဩခန္ဓာဆက်ဆက်ဆက်ဆက်ပြီးရတာဘာကြောင့်ပါလိမ့်မလဲလို့ဆက်တွေးကြတယ် လက်ရှိခန္ဓာဆွဲသွားလို့လက်ရှိခန္ဓာဆွဲလို့နောက်ခန္ဓာရအဲနောက်ခန္ဓာတွေဖန်မှန်ရတာဘာကြောင့်ပါလဲလက်ရှိခန္ဓာဆွဲလို့ဟောပေါ်လာပြီပေါ်လာပြီဒါဖြင့်သံ္ဍရာဆိုတာခန္ဓာစက်တာကိုဆိုတာပါပဲသံ္ဍရာဆိုတာစက်တဲ့ခန္ဓာဘာသစ္စာအဲစက်တဲ့ခန္ဓာကလည်းဒုက္ခသစ္စာပဲလား အဲ့ဒီဆွတ်တဲ့ဒုက္ခသစ္စာခန္ဓာကြီးကိုဘယ်နဲ့ကြောင့်ရပါလိမ့်မလို့လို့မေးတဲ့အခါကျတော့လက်ရှိခန္ဓာကိုဒုက္ခသစ္စာမသိလို့ရရှာကြတယ်။သဘောကျလက်ရှိခန္ဓာကိုဒုက္ခသစ္စာလို့မသိတာနဲ့နောက်ခန္ဓာဆက်ရတာ။ဒါပြန်ငဃာဓမ္မတွေမှတ်เสียကဩ နောက်အသေးပေါ်တာဒီအခုအသေးဒုက္ခသစ္စာမမြင်မှုကြောင့်နောက်အသေးရတာပဲအခုခန္ဓာကြီးကိုဒုက္ခသစ္စာမရှိမသိမှုကြောင့်ဆွဲလန်းဆွဲလန်းတော့ကြောင့်နောက်ခန္ဓာပင်မဲ့ခန္ဓာကြီးပြန်ရဆွဲလန်းတဲ့အတွက်ဆွဲလန်းတဲ့ခန္ဓာမျိုးပဲဒီဒုက္ခဆွဲလန်းတော့ဒီလိုဒုက္ခမျိုးကဟိုဘက်ပြန်ရတယ်ဆိုတာလေတခါသစ်တို့မြင်ဖို့လိုသေးဘူး ဒါကြွယ်သဘောကျယခုခန္ဓာဒုက္ခသစ္စာလို့မသိတော့မဆွဲလမ်းဘူးဆွဲလမ်းပြီးသိတော့နောက်ခန္ဓာဘာသစ္စာရမလဲဩဒါဖြင့်ဒီခန္ဓာမဆွဲလမ်းမနဲ့သိခဲ့လို့ရှိရင် နောက်ခန္ဓာဒုက္ခသစ္စာမရဘူးလို့ရှင်သာရိပုတ္တရာဟောတဲ့အဖြစ်ဟာဒကာရမတို့အလွန်အလွန်မှတ်သားလိုက်ပါလားဒါဖြင့်ဒီကံဘုန်းကြီးတို့ကညာလေး ဝန်းလိုက်ကြတာပေါ့ဩသစ္စာမသိဘဲနဲ့သိတဲ့အသေးဟာခန္ဓာဒုက္ခသစ္စာပြန်ရတာပါလားဒီမှာလေးပဲကတေချာရှင်းပေါ့မရှင်းရသေးဘူးလားသစ္စာမသိဘဲနဲ့တည်သွားတဲ့အဖြစ်ဒီနောက်ခန္ဓာဒုက္ခသစ္စာကိုပြန်ရပြန်ရမယ်အချိုးအစားပုဂ္ဂိုလ်တွေကပဲလို့သိသိချာချာမှတ်ဖို့မှန်ပါဗျာမှန်နိုင်ရဒါဖြင့် ဘုန်းကြီးတို့ဓမ္မတွေကံကောင်းအကြောင်းသင်ပေးကာလခုကလို့ဆရာတော်သမားနဲ့ဂျုံတဲ့အခါခမည်းတော်ကလည်းထောင်တတ်တဲ့နားနဲ့ဆုံတဲ့အခါမှာဖြင့်ယခုခန္ဓာမဆွဲလမ်းမနဲ့သိလို့ရှိရင် နောက်ခန္ဓာအပြစ်မသိဘူးလို့ကြောင်းပြန်ပြန်မှတ်သမ်းပါယခုခန္ဓာမဆွဲလမ်းမနဲ့သိရင်ဖြင့်နောက်ခန္ဓာရပြစ်မသိတော့ဘူးယခုခန္ဓာမဆွဲလမ်းမနဲ့သိခဲ့တော့နောက်ခန္ဓာရတဲ့ပြစ်သိမအောင်လား ဩဒါဖြင့်တရားဦးကြီးရှင်သာရိပုတ္တရာဟောတဲ့တရားတွေနာယိပံဥပရိတ္တနာသမေယုပနိတိတံဝိညာဏဘုဒ္ဓတိဧဝံဟိတေဃပတိသက္ခိတဗံယုပံဤဘက္ခဏောနာဥပရိတ္တမိယခုမဆွဲလန်းဖြစ်ပါအာယုပနိတိတံယုပယံကိုမြည်ရတဲ့ဝိညာဏနောက်လာမဲ့ဝိညာဉ်ဒီနာဘုဒ္ဓတိမဖြစ်လက်တံ အေဝံဤအေဝံအေဝဤတို့လည်းဓာပရိဒါယကာကြီးသက္ခိတဗံကျင့်လိုက်စမ်းပါအခုခန္ဓာမစွဲလန်းနဲ့ကျင့်ကျင့်လိုက်စမ်းပါနောက်ခန္ဓာမရပါဘူးတဲကောင်းပါလားအခုခန္ဓာမဆွဲလန်းတဲ့အချင်းကျန်လိုက်သံပါတဲ့တကားကျွေရနောက်ခန္ဓာမရပါဘူးတဲ့နောက်ခန္ဓာပါသစ္စာ အဲ့ဒီဒုက္ခသစ္စာမရဘူးဆိုတဲ့ကူကဩဒီသိသွားတဲ့ပုဂ္ဂိုလ်အပြင်ဒုက္ခကြွတ်သွားလေပေါ့ဆိုယူမယ်မှန်ပါဗျာဒုက္ခမရှိဘူးဒုက္ခကုန်သွားပြီဒုက္ခဆုံးသွားတော့လို့မဆိုနိုင်ဘူးမှန်ပါဗျာဒါဖြင့်နောက်ဒုက္ခရတဲ့ပုဂ္ဂိုလ်ဟာလက်ရှိဒုက္ခမသိမှုကြောင့်ရတာပဲမှန်ပါဗျာနောက်ဒုက္ခရတဲ့ပုဂ္ဂိုလ်များဟာ မျက်စိဒုက္ခမသိမှုကြောင့်ရတာပဲလို့ဆိုတာလေးစားစွာနဲ့ကျေနပ်စွာနဲ့ပဲထက်မြက်သောညာနဲ့ပဲမှတ်လိုက်ပါသို့တော်ဒါဒီကားလို့ရှင်ဖြင့်နားကြည့်တဲ့ပုဂ္ဂိုလ်တော့မှာတော့အမှန်တန်ရှင်းသွားပြီအဲနားသိတဲ့ပုဂ္ဂိုလ်တွေတော့မှာဖြင့်ဒီဥစ္စာအလုတ်ကိုလုတ်ပြမှာတခါကျွေထမြောက်တော့မယ်သဘောကျတရားဟောတဲ့ဆရာသမားက ဟာငယ်တဲ့ပုဂ္ဂိုလ်လဲငယ်တဲ့ပုဂ္ဂိုလ်လဲအလတ်စားလဲလတ်စားလဲကြီးစားကြီးစားလဲညံနေအကုန်ရှင်းပြီအကုန်ပါစေတော့ဆိုပြီးဒီကလာရှင်သာရိပုတ္တရာဟောတာကတော့ဒါပဲဘုန်းကြီးကပုံမပြီးကရုဏာရှိထားပြီးကလာရှင်သာရိပုတ္တရာဟောတာဒီလိုလုံးလို့ရမယ်ဆိုတာတကအုံပို့ထည့်အောင်ပါဗျာမထည့်ရဘူးမရရပါမလားမရဘူးတဲ့ဟိုမှာတော့ဟောအဟောခံရတဲ့ပုဂ္ဂိုလ်ကသောတာပန် အဟောညံပေးတာကယန္တာလွယ်ဖို့ဗျာဟောခံရတဲ့ပုဂ္ဂိုလ်ကအဲဟောတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ကအဲရဟန္တာကဟောသောတာပန်ကနာဆိုတော့သူဒါလောက်နဲ့ပဲခီးပေါက်ဒီတော့ဒီလိုမဟုတ်ပါဘူးတဲ့ဃာရမတို့သမယားတို့ကလည်းထုံပြင်းအဲ့ဒီလိုဖြစ်ပြီးဒီကလာနေတော့ဒါသေးသေးချာချာခေစီတွင်းကြတကားကျွေးပြောမှရမှန်ပါဗျာနမင်ရပါမရပါ အဲ့တော့ဘိုးတဲ့ဒကာရမတို့ကြည့်ပါတဲ့သလယရဏဝိညာဉ်ပေါ့ဗျာဒီဘက်ကနာယုတ်ပေါ့ဗျာဒါကိုတော့လက်လွတ်လို့မရဘူးဘာဖြစ်လို့လက်လွတ်လို့မရတော့ဆိုတော့ဒါကခန္ဓာကိုဗျာခန္ဓာရှင်ကဒီတိုင်းရှင်နေတာဒီရှင်ရှုမှရမှာပဲတကားဦးတပြန်သွားရှုလို့မရပါဘူးအဲ့တော့ဝိညာဉ်ပြီးဝိညာဉ်ပြီးပါတော့ဗျာအဲဝိညာဉ်တော်ကဘုန်းကြီးရှုခိုင်းနေမယ် နာမ်တော်ကောင်းရုပ်တော်ကောင်းကိုအင်းသလယရဏဆိုတဲ့သကုသောတာခန္ဓာစေဝကာယဆိုတဲ့ရုပ်တွေကောဗျာအင်းရှုရတယ်နဲ့အဲဖတ်တာကိုတော်တော်ဝေဒနာကိုတော်တော်သဗ္ဗရုခန္ဓာစဉ်ကြီးပါရင်ကြီးတော့ဒကာဓမ္မတွေခန္ဓာစဉ်ဩဒါရင်ကိုယ်ခန္ဓာဒုက္ခန္ဓာကိုသူသစ္စာဆိုင်အောင်ကြည့်ခိုင်းဖို့ပဲဆိုတော့ ကိုယ်ခန္ဓာရှင်ကြီးရှိနေတာကိုသစ္စာဆက်အောင်အကြည့်ခိုင်းဖို့ဆိုတာဆရာဘုန်းကြီးကကူညီမှရတယ်မကူညီလို့ရှိရင်ဖြင့်တဲ့သောတာပန်ယန္တာကဟောသလိုတူရုံနဲ့သိမ့်သွားလို့ဘယ်နည်းမှဖြစ်ပါဘူးဖြစ်ပါမလားဖြစ်ပါဘူးကဲဒါဖြင့်နာယိပါဥပရိဒံနာသမေဥပရိဒံဝိညာဏံဘုဒ္ဓတိဧဝံဟိတေဃာပတိတက္ခိတဗံဆိုတော့သူကကတကအောင်တဲတူတာ မတို့ဘူးလားဒါကြောင့်ဖြင့်ဒကာဓမ္မတို့ဒီထဲကခန္ဓာ၅ပါးတွေကဒကာဓမ္မတွေကိုဘုန်းကြီးကသင်ထားတယ်ဝိညာဏရဲ့သလနာဖတ်တာဝေဒနာလို့ခြေပိုင်းမှာရှိတယ်အဲ့ဒီခြေပိုင်းမှာရှိတာကိုမဂ္ဂ၅ပါးနဲ့နောက်ကနေပြီးဒီကလာဒကာဓမ္မတွေတခုခုတော့ရှိရတော့မယ်ဒါဝိရုခန္ဓာတော့မဲတဲ့ခါကြလို့ရှိရင်ပြင်မိမိခန္ဓာမိမိခန္ဓာဤပြိစ္ဆသမုပ္ပါ တန်းထားတဲ့အရှင်မဲလို့ဆိုရင်လောဘမလောတော့ဒါမိမိခန္ဓာတွေကဒကာဓမ္မတွေကြိုက်ရတစ်ခုခုရှုရတယ်အကုန်ရှုပါဆိုတော့မဖြစ်ဘူးပေါ့ဗျာကြိုက်ရတစ်ခုခုရှုရတယ်မှာ तू ကတော့အကုန်ဟောတာပဲဒီဘက်ခန္ဓာလည်းဟောတာပဲဝေဒနာခန္ဓာလည်းဟောတာပဲအဲ့တော့နာဝေဒနာဥပရိက္ခာမိနာသမေဝေဒနာနေတိတံဝိညာဏံဘုဒ္ဓတိဧဝံဟိတေခပတိတိဋ္ဌိတဗံဆိုတဲ့အတိုင်းပဲတဲ့ ဒါဥပရိပါဏာသပါဠိတော်လို့မှတ်ကြပါနော်ဝေဒနာကိုပဲရှုကြတာပေါ့ဗျာဝေဒနာဒုက္ခဒုက္ခဥပ္ပခါမရှိဘူးလားအင်းဝေဒနာ၃မျိုးရှိတယ်ခန္ဓာကိုယ်ထဲမှာနော်အဲဖသတိဆရာဝေဒနာဘယ်မျိုးရှိပါလဲအဲ့ဒီတပါးပါးကိုဒကာဓမ္မတွေကနာဥပရိဒ္ဓာမိဝေဒနာနာဥပရိဒ္ဓာမိဝေဒနာမဆွဲလိုက်ရဘူး ဝေဒနာမဆွဲလိုက်ရဘူးဆိုတော့ဝေဒနာနောက်ကတဏှာဥပါဒမလိုက်စေနဲ့ဒါပဲသဘောကျဝေဒနာနောက်ကသာဝလိုက်ရင်ဖြင့်တရားဓမ္မတို့ဝေဒနာပြည့်စရာတဏှာဝေဒနာနဲ့တဏှာနဲ့ဆက်တယ်ဥပါဒနဲ့ရောဆက်တော့ဒီလိုမဆက်ရှင်နဲ့ပြောတာဝေဒနာနဲ့တဏှာဥပါဒနဲ့မဆက်ရှင်နဲ့လို့ဒါကဘုန်းကြီးများက ဒကာဓမ္မတွေအလုတ်တင်ဖြစ်နေလို့ဒီတိုင်းလုံမှရမှာကိုအဲ့တော့ဒီဟာမလာခြင်းနဲ့ဇလာဥပါဒမလာခြင်းနဲ့ဆိုတော့ဝေဒနာနောက်ကမဲ့သွင်းဆိုတာပါလားနာဝေဒနာဥပါရိဒါမိဝေဒနာဝေဒနာကိုနာဥပါရိဒါမိမဆွဲလမ်းမိဖြစ်ပါဟာဒါပဲဟောတယ်နာသမေဝေဒနာနိတိတံဝိညာဏဥပ္ပိစိတ်တိဝေဒနာနဲ့ပတ်သက်တဲ့နောက်ဝေဒနာမပေါ်တော့ ပေါ်သေးရဲ့ဇာတိဆိုတဲ့ခန္ဓာ၅ပါးကဝေဒနာပါဘူးလားပေါ်သေးရဲ့သရာခန္ဓာ၅ပါးကဝေဒနာပါဘူးလားအဲလာသေးရဲ့ဒါမဆွဲလိုက်ရင်နောက်နောက်ဝေဒနာမလာဘူးအရင်ဝေဒနာမဆွဲလိုက်ရင်မဆွဲလိုက်ဆိုတာကခင်ဗျားတို့ကမသိကြဘူးအဲလူမာနာသွားပြီတော်တော်လေးဘုသူတ္တရှိတဲ့ပုဂ္ဂိုလ်က အဲမင်းဘာမှမဆွဲလန်းနဲ့ဟေးဆွဲလန်းတာဟူပြီမကောင်းဘူးကိုလူမကနားမမလဲပဲမဆွဲလန်းနဲ့ဆိုလို့ပဲသူ့သားနဲ့မယားနဲ့ပြည့်စည်နေဆိုတော့မဆွဲလန်းနဲ့ကွဘယ်မှမဆွဲလန်းနဲ့ဆိုဘာလို့မှမသိတော့မဆွဲလန်းဖို့ရတာသူနားလေဘာနဲ့ဘာလို့လိုက်မှမဆွဲလန်းမယ်ဆိုတာကသိပါအဲ့ဒီလိုမဟောရဘူးတဲ့ဓမ္မတို့နော်အဲ့ဒီလိုဟောလိုက်တော့လူမာကငါသေကံကြီးကိုဟောတဲ့တရား ဒီလိုတော့ဖြင်ပလိုက်မဆွဲလန်းနဲ့ဆိုတော့လေအဲ့ဒါကပူပါတဲ့အခုတော့ဒီလိုလောက်ရတယ်မင်းကွာမင်းဝေဒနာတွေရှိတယ်မဟုတ်လားမင်းအခုနာရမဟုတ်လားအဲ့ဒီနာတဲ့ဥစ္စာကိုဖြစ်ဖြစ်ရှိကွာဆိုတော့ဒီဘက်ဥပါဒံတဏှာဥပါဒံလာသေးရဲ့ဒီလိုမောလိုက်တော့ဆွဲကောဆွဲလန်းသေးရဲ့လားနောက်တဏှာဥပါဒံကိုပေါ်လေးရဲ့လားနောက်ခန္ဓာရော နောက်ဝင်လိုက်ခန္ဓာတွေလာအောင်မလားအေးမလာတော့ဘူးဆိုတော့ရှင်းသွားတယ်လူမာနာကွာပြီးတဲ့ကာလခင်ဗျားတို့ဘာမှမဆွဲလန်းနဲ့ဟေးဘုရားတရားသံဃာကဆွဲလန်းကွာဟွန်းဒါတော့ပြောလို့လည်းအဖို့ပဲဘုရားဆွဲလန်းကွာဆဲကြီးမြင်ရောက်ခုလို့မဟုတ်လားကွာအင်းဒါတော့ကလည်းကုသိုလ်တပညာပဲဖြစ်သေးတယ်အင်းတရားတွေရတယ်မဟုတ်လားကွာအင်းတရားတွေကရုပ်နေပါလားကွာဒါလည်း ဟုတ်တော့ဟုတ်ပါရဲ့ထိုက်တန်တော့တမင်ညလေးရှိအန္တရာရမဖူးဘူးတော့မဟုတ်လားဖူးပါတပည့်တော်ကဆွံ့ကြွင်းသေးရှိတော့အဲ့ဒါတွေကမြင်မှုလားကွာအန္တရာလည်းတမင်ညပဲရှိသေးတယ်ဘုရားလည်းဒီဓမ္မနုပ္ပတိတန်ခါနုပ္ပတိပဲရှိသေးသမထပဲရှိနေတော့ဘုဒ္ဓံလှပြီလို့ဆိုလို့ရပါမရပါဘူးအဲဘုဒ္ဓံလှပြီလို့ဆိုလို့မရတော့ဒီလိုမလုပ်ကြပါနဲ့ကိုယ်အတွက်မှလည်းကိုယ်ဝေဒနာကိုရှုသာသမီများနာကျင်နေတဲ့ခါပြကြပြန်တော့ သူတို့ဝေဒနာကိုသူတို့ရှုဖို့တိုက်တွန်းရမှာသဘောကျအဲ့ဒီကဲလို့ဆိုတော့သူတို့ဝေဒနာသူတို့ရှုပါဆိုတော့သူတို့ခန္ဓာကိုသူတို့ဖြစ်ပြညှင်းလာတဲ့အခါကျတော့သူတို့ခန္ဓာသူတို့ဆွဲလမ်းမှာဘယ်ဆွဲလမ်းကြတဏှာဥပါဒနောက်ကလာသေးရဲ့မလာတော့ဘူးတဲ့ဒကာရမတွေနောက်ခန္ဓာပေါ်ဦးမလား နောက်ဝေဒနာခန္ဓာဝေဒနာရှိလို့ဝေဒနာခန္ဓာကလာပါဝေဒနာခန္ဓာကမလာဘဲနဲ့သူနဲ့သာဇာတာဖြစ်တဲ့သင်ညာသင်္ခါရဝိညာဉ်တွေကရောသူနဲ့သာဇာတာဖြစ်တဲ့ရုပ်တွေကရောဩခန္ဓာ၅ပါးသလုံးမလားမလာတဲ့ခန္ဓာပါသစ္စာဒုက္ခသစ္စာတွေမလာတော့ဩမဆွဲလန်းလို့ဒုက္ခကျုပ်သွားတာမဆွဲလန်းလို့ရင်းမိဗလားမဆွဲလန်းနိုင်နဲ့ဘာဖြစ်သွားပါလဲဒုက္ခကျုပ်သွားတယ်ဆိုတာဒါဖြင့် မဆွဲလန်းတာဒီဒီတိုင်းမဆွဲလန်းရမှာလားရှုမှရှုပါလို့ခိုင်းတာလားဩဒါဖြင့်ဒကာဓမ္မတို့ဝေဒနာရှုလို့သူခိုင်းတာဒကာအောင်ရိပ်မိပါလားဒကာကျော်ပါလို့အောင်ဝေဒနာရှုတော့စိတ်လည်းပါပြီလား သင်ညာသင်္ခါရတွေအဲယုတ်လက်ကုဏသာဇာတတကွဖြစ်ပေါ်ဖြစ်ပဲယုတ်တယ်လဲပါမပေါ်ဘူးလားအဲဒါကြောင့်ခန္ဓာ၅ပါးရှုရရောက်တယ်သို့တော်လဲဝေဒနာတုံးကပေးရှုရှင်းမလားအကုန်ဆိုတော့ညံမနိုင်ဘူးညံမငုံနိုင်ဘူးညံမဝါနိုင်ဘူးညံမသိမ့်ပိုက်နိုင်ဘူးဆိုတဲ့အိဗယ်ရောက်သွားဒါဖြင့်ဝေဒနာကိုမဆွဲနဲ့ဆိုတဲ့အိဗယ်ဒီဝေဒနာကိုရှုခင်ဗျားတို့ကဒီလိုယူလိုက် ဝေဒနာမစွဲနဲ့ဆိုတဲ့အဓိပ္ပာယ်ဘယ်လိုကြဝေဒနာဝေရှုလိုက်တော့စွဲရတဲ့နောက်ကတဏှာဥပါဒံဟုတ်အေးဒါကြောင့်စွဲရတဲ့ကာမုပါဒံဆိုတဲ့လောဘကိုလာသေးတယ်ဒိဋ္ဌိပါဒံဆိုတော့လောဘနဲ့တွဲနေတဲ့ဒိဋ္ဌိကိုကောင်းပါဒံကိလဝတိပါဒံအတ္တဝရုပါဒံဆိုတော့ငါကိုလည်းရေလို့ကစွဲပြီးဘာလို့ဒီလိုဝေဒနာရှုလိုက်တော့ဝေဒနာတွေရှုဖြစ်တဲ့တွေမြင်နေတဲ့ကနောက်ကဥပါဒံတွေကိုမချုပ်ဘူး ဒါပြန်ဥပါဒနာပြည့်စရာကာမဘောကာမဘောပြည့်စရာဇာတိကဘယ်နဲ့လုံလားမလာနိုင်တော့ဩနောက်ခန္ဓာဇာတိဒုက္ခမရပါလားမဆိုးနိုင်ဘူးလားအဲဘယ်နဲ့ကြောင့်ပါလိမ့်မတော်လို့အမေးထုတ်တော့မှဩဘူလလက်ရှိခန္ဓာကိုဥပါဒဏ်နဲ့မဆွဲလန်းလို့လက်ရှိခန္ဓာကိုသဘောကျ ကောင်းပြီလက်ရှိခန္ဓာဥပါဒနာမဆွဲလန်းလို့နောက်ခန္ဓာမရသဘောကျကြဒါဖြင့်ရုပ်စာသိပြီးသင်တယ်လို့ကြားမှန်ပါဗျာဒါကကျဘာသင်တာပါလဲသိပြီးသင်တာပါဟိုဘုန်းကြီးကလည်းသိပြီးပဲလေကြောင့်သာသေတာလူတိုင်းမသေတတ်တဲ့လူပဲရှိမလို့ဟုတ်တယ်ခွေးတွေတော့သေတတ်တာပေါ့မှန်ပါဗျာပြက်တွေတော့သေတတ်တာပေါ့မှန်ပါဗျာဉာဏ်တာဖြစ်တဲ့သိကြီးတော့မသေတတ်ဘူးမှန်ပါဗျာဒါကြောင့်သင်ရတယ်ဆိုတဲ့အိဗယ်လေဒါကကျတော့ရှင်းတော့ပါ ဟုတ်ဘူးလားအေးဟောရဲတဲ့တိရစ္ဆာန်သေးသေးတာတွေကိုတော့ပြောလို့တကောင်ဖြစ်ပါမဖြစ်ပါဘူးကဲအခုဒါပြန်ကိုယ်ဝေဒနာကိုဖြစ်ပြရှုပြီးသေလိုက်လို့ရှိရင်ဖြင့်နောက်ကဥပါဒံချုပ်လို့ခန္ဓာသိမ့်ပါဥပါဒံချုပ်လို့ကိုယ်ဝေဒနာကိုရှုသေးရင်ဥပါဒံချုပ်လို့ဥပါဒံကလည်းချုပ်တာလေးဥပါဒံမချုပ်ရင်လည်းမရဘူးဥပါဒံချုပ်လို့ဘာဖြစ်လဲ နောက်ခန္ဓာလာသေးရဲ့အဲနောက်ခန္ဓာဘာသစ္စာဩဒါဖြင့်ဒီကုသုတေသွားတဲ့ပုဂ္ဂိုလ်ဟာသုတေပြီပဲများသွားပါလိမ့်မလဲလို့တခါတက်ကမေးတော့ဩသူဒုက္ခဆုံးသွားပြီဗျာသဘောကျသုတေပြီပဲများသွားပါလိမ့်ဘယ်မှမသွားဘူးနော်ဘယ်မှမသွားဘူးဒီဟာကျေဘာပြစ်သွားလဲဩဒုက္ခဆုံးတာဒီဘာပါလိမ့် ဩနိဗ္ဗာန်ဆိုတာဘာတုံးလို့အောင်းမဲ့နေတယ်ဒကာရမတို့နောက်ကဏမပေါ်တော့ခန္ဓာကဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကြီးတက္ကံတရားလုံးဒုက္ခနဲ့မခွဲခဲ့ရတာဒုက္ခနဲ့ဒီယောဂီနဲ့ခွဲသွားတာဘူးရှုပွားတဲ့ယောဂီနဲ့ဒုက္ခနဲ့ခွဲသွားမဆုံးနိုင်ဘူးလားဩဒါဖြင့်ဒကာရမတို့ဒုက္ခသိမှနိရောဓသိပါလားဒုက္ခမသိတဲ့ပုဂ္ဂိုလ် ဒုက္ခဒီမှာနိရောဓကြိုက်ပါဘူးဒုက္ခမှာမသိတဲ့ပုဂ္ဂိုလ်ကနိရောဓကြိုက်နေမှာဒါပြန်လက်ရှိခန္ဓာမဆွဲဖို့အရေးကြီးဒဂရမတို့ဥပါဒာနဲ့မဆွဲတဲ့အရေးကြီးနိဗ္ဗာန်ရောက်ရေးဆိုနေကြအဲ့ဒီလိုဟောလိုက်တဲ့အခါခန္ဓာ၅ပါးတွေလဲပြီးဟောလိုက်ရုပ်စွာဆုံးရှင်သာရိပုတ္တရာဟောလိုက်တယ်ဒကာကြီးခန္ဓာ၅ပါးတွေမဟုတ်ဘူးသေချာမှတ် ဘယ်ဘုံဘယ်ဘဝမှာလည်းမစွဲပါနဲ့ဟောဟောရမယ်နတ်ဘုံဘံပြမဘုံလေးပါးလေးပါးလေးကားချင်းမစွဲနဲ့ဥပါဒကလာမှာဆိုလို့သဘောကျလားအဲဘယ်ဘုံဘယ်ဘဝမှာမစွဲနဲ့လို့ဆိုတော့အဲ့ဒီဘုံတွေကိုလည်းမစွဲနဲ့ဆိုတော့အဲ့ဒီဘုံတွေကိုလည်းစွဲအာယုပြုပြီလို့ရှိရင်အဲ့ဒီအာယုပြုမိတဲ့ဘုံတွေကိုလည်းဖြစ်ပြက်လုပ်ကြသဘောကျဘယ်ဘုံဘယ်ဌာနမှာမစွဲပါနဲ့လို့ ရှင်သာရိပုတ္တရာဟောပြန်တယ်တခါကျွေရသဘောကျဘယ်နဲ့ဟောပါလိမ့်ဒါနဲ့တကယ်လို့ငါငါတော့ပြင်တောင်းတင်တာအရာမှာတုတ်တီတာဆွဲလိုက်လို့ရှင်အဲ့ဒါဖြစ်တဲ့ရှုလိုက်သဘောကျဖြစ်တဲ့ရှုလိုက်တော့ဟိုဘုံတွေကဖြစ်ပြဲအဲရှုတာကမဲ့ဥပါဒဏ်ကချုပ် ဥပရာအိုက်သွားတော့ခန္ဓာကနောက်ခန္ဓာပေါ်သေးရဲ့အင်းဟိုဘုံဆွဲလိုက်ရင်ဟိုဘုံရောက်မှာရဲ့ဟိုဘုံမဆွဲလိုက်ရင်နိဗ္ဗာန်ရောက်မှာသဘောကျဒါကြောင့်ဘုရားသခင်ကိုရမကြီးကရှင်သာရိပုတ္တရာကိုရမကြီးဒါတဲ့ဒကာရမတို့ဒကာကြီးပဲဘယ်ဘုံပဲဘဝမှာမဆွဲလိုက်ပါနဲ့တဲ့ဆွဲလို့ရှိရင်ဟိုဘုံဟိုဌာနခန္ဓာပေါ်လိမ့်မယ်ကဲဟောဘုံဘယ်လောက်ရှင်းလဲ အဲဒါဆူတောင်းယူနေကြတဲ့ပုဂ္ဂိုလ်တွေဟာဖြင့်ဒီအခုရှင်သာရိပုတ္တရာဟောလုံးနဲ့တကယ်ကမ်းလာဖြစ်ဖြစ်သေးဘူးလားဆူတောင်းယူတဲ့ပုဂ္ဂိုလ်တွေလေကျုပ်သေးပဲတာဝိနာယာမှာနိမန္တရိပရဏိမိတဝဒဝရီဘုံတို့နဲ့အကျဉ်းချင်းခံစားရပါလို့ဆိုတော့ဩမိုက်လိုက်ပြီချင်းမဆိုးလိုက်ဘူးလားဒီကဘယ်ဘုံဘယ်ဘဝမှာ မဆွဲလိုက်ပါနဲ့ဆွဲလိုက်လို့ရှင်အဲ့ဒီဘုံဘဝမှာသွားဖြစ်မှာကိုရှင်သာရိပုတ္တရာသိဆိုရဲ့သဘောကျကြဲတော့အဲ့ဒီကဲလို့ဆိုတော့ဘုံဘဝတောင်းတယူတဲ့ပုဂ္ဂိုလ်ကြီးအမှားတကားကျွဲသိပေါ်လာဆွဲလိုက်လို့ရှင်အဲ့ဒီဘုံဘဝကြီးဒုက္ခသစ္စာခန္ဓာရမရပါဘူးလားရလိုက်လို့ရှင်ဖြင့်ဩဒုက္ခသစ္စာမသိလို့ဒုက္ခသစ္စာရလာပဲမနဲ့ဆိုကြ ဒုက္ခသစ္စာမသိလို့ဒုက္ခသစ္စာရတာပဲဆိုတာကအထူးမသိကြဘူးလားအဲ့ဒါကြောင့်ဒကာကြီးတဲ့ဒီကနေ့ဟောနေတာနော်ဘယ်ကုံဘယ်ဘဝမှာလဲဒကာကြီးမစွဲလိုက်ပါနဲ့ဆိုတော့အကယ်၍ခွင်းတို့ဒကာဓမ္မတွေဘုံဘုံဒီဘုံတွေကိုရောက်ချင်တဲ့စိတ်ကလေးပေါ်လာလို့ရှင်အဲ့ဒီဘုံဘုံဒီဘုံကိုဖြစ်ဖြစ်ရှိပလိုက်ဟောအခုငါဆွဲလန်းနေတဲ့ဘဝလည်းအိဋ္ဌပါလားဖြစ်ပြပါလား ဒါဝင်ငါကျန်ဒါဝင်ငါနဲ့ကုန်တပ်ပေသင်္ခါရမိစ္ဆာပါလားဒီလိုလုတ်ပလိုက်ပါတပ်ပေသင်္ခါရဒုက္ခတပ်ပေဓမ္မအနတ္တပါလားကြာရလုတ်ပလိုက်လုတ်လိုက်တော့ဒါကဘုံဘုံသုံးပါးကဖြစ်ပြဲအေးတေကံကြီးရှုနေတာကမဲဆိုတော့ဥပါဒဏ်ကမချုပ်ဘူးလားအဲ့တော့ဟိုဘုံဟိုဒါနတွေလာသေးရဲ့မလာတော့ဘူးဆိုတော့အလွန်သေးကြသွားတိုင်းတာနဲ့ဒါလည်းဟောပြန်နောက်တစ်ခါဆက်ဟော ဒကာကြီးတဲ့ကြားဘူးတာလည်းမစွဲနဲ့တော့ဟမ်လာကြမပြတွေ့ဘူးတာလည်းမစွဲနဲ့မြင်ဘူးတာလည်းမစွဲနဲ့စားဘူးတာလည်းမစွဲနဲ့နေဘူးထိုင်ဘူးတာလည်းမစွဲနဲ့အဲ့ဒါတွေလည်းမစွဲနဲ့လေစွဲရင်လည်းဥပါဒံလာအောင်ဒိဋ္ဌသုတ္တဗုဒ္ဓပေါ့ဗျာဝိညာတဆိုတဲ့ကြားဘူးမြင်ဘူးတွေ့ဘူးတာတွေကိုလည်းဒကာကြီးဖြစ်ပြတာရှိရိပ်နေကြကြားဘူးတာလည်းနတ်ပြည်ကြားဘူးနတ်ပြည်ဖြစ်ဖြစ်ရှိ ဟုတ်လားအဲနောက်ပြမြင်မှုရင်ရောမြင်မှုတော့ဖြစ်ဖြစ်ရွှေ့လိုက်ပါနောက်ပြစာရစာဝင်းရောစာဘူးတဲ့ဥစ္စာဖြစ်ဖြစ်ရွှေ့ဒိဋ္ဌဒုဒ္ဒဒိဋ္ဌမြင်မှုတာဒုဒ္ဒကြာဘုဒ္ဓမုဒ္ဒဆိုတဲ့ဥစ္စာကရေဘုဒ္ဓတို့စာဘုဒ္ဓတို့ရှုဘုဒ္ဓတို့ပေါ့ဗျာအဲ့ဒါတွေတော့မှဖြစ်ဖြစ်ရှုပါဆိုရုံမှုချုပ်မှုတာတွေရကြံလို့ရှိရင်အဲ့ဒါတွေလည်းဖြစ်ဖြစ်ရှုပါ ဆိုတော့ဖြစ်ပြမရှိเสียပါရလားမှန်ပါဗျာသဘောကျအဲ့ဒါတွေအကုန်ဖြစ်ပြရှုပြီးဒကာကြီးနေပါလို့ခေါ်လိုက်တော့ဩအလုံးစုံဖြစ်ပြရှုရမှာကိုလို့အနာရှင်သေးကြီးရိပ်မိတော့သဘောကျအလုံးစုံဖြစ်ပြရှုရမှာကိုဘုံတွေလည်းရှုရမှာပဲစာဝုဒ္ဓဘုံနေဘုထိုင်မှုဓာတ်တွေကောအဲပေါ်လာရင်ရှုပေါ့ဗျာမပေါ်လာရင်တော့ကိစ္စမရှိပါဘူး မရှိဘဲကဥပါဒနာမှာဥပါဒနာရဲ့ခန္ဓာမဲ့ခန္ဓာရဲ့ဇာတိဇရာမရဏလာမယ်ဆိုတာကမြင်ဖို့မလိုတော့ပါဘူးလိုသေးလားအဲ့ဒါတွေဟောလိုက်တော့ရှင်တိရှင်အနန္ဒလည်းအနာပါလာတယ်ဒကာကြီးကနေကြနာရင်ကြီးကနေကြနာရင်ကြီးကနေကြပြီးဒီကလာလာတော့ရှင်အနန္ဒကသူကနှုတ်ကလည်းခတ်ဆော့ဆော့နဲ့သွားမေးဒကာကြီးသေးမှကြောက်လို့လားလို့သွားမေး တရားမှကြောက်လို့လားတဲ့သွားမေးတော့ရှင်ဗျာတဲ့တပည့်တော်တရားမှမကြောက်ပါဘူးသူသောတာပန်ကြီးရဲ့တရားမှမကြောက်ပါဘူးတဲ့တပည့်တော်ကဘုရားသခင်ကိုလိုမြတ်ကြီးနဲ့နှစ်ပေါင်းစိတ်30နေခဲ့ပါတယ်ဒီတရားမျိုးကိုမနာရဘူးဓမ္မဒီတရားမျိုးကိုမနာရဘူးတဲ့အလုံးစုံဟာပေါ်ရာဖြစ်ပြရှိဆိုတဲ့တရားမနာရဘူးဗျအခုကတော့ပေါ်ရာရှိရတော့မဟုတ်ဘူးမြင်မှုတာပေါ်လိုက်ခြင်းလေ အဲကျစားဘူးတာပေါ်လိုက်အဲ့ဒါအကုန်ဖြစ်တဲ့ရှိအောင်ပဲကို ရောက်ချင်တဲ့ဘုံကိုပေါ်လိုက်အဲ့ဒီရောက်ချင်တဲ့ဘုံကိုဖြစ်ဖြစ်ရှုဘယ်မှမစွဲကားနဲ့ကိုအဲ့ဒီလိုအကုန်ရှုခိုင်းတဲ့တရားတပည့်တော်ကမနာဘူးလို့မြေ့ကြတာပါဗျာတပည့်တော်ဘာမှသိရမှလည်းမကြောက်ပါဘူးဘာမှလည်းတပည့်တော်သိရင်ကြောက်ကြကြမရှိပါဘူးဒါနဲ့ရှင်သာရိပုတ္တရာကကျန်နာကတော့ ဒကာအုံးကြီးအမေတော့လွှဲသွားမလွှဲဘူးလားသူကတရားမှကြောက်လို့ဒကာကြီးနောက်ဆုံးပြီးငိုရလားနှလုံးမသာရင်းရှိလို့ငိုရလားရှိချိန်လေးစွန့်အောင်မဆိုးလို့ငိုရလားဒီလိုလည်းမဟုတ်ပါဘူးရှင်ဘုရားလည်းဘုရားနဲ့အစိတ်30နေခဲ့တာဒီအထက်တဘူအခုကနိဗ္ဗာန်ရောက်တဲ့တရားပြတယ်နိဗ္ဗာန်ကိုချက်ချင်းဘဝမချဘဲနဲ့ရောက်တဲ့တရားဟောတာတဲ့ဘယ်မှမပြောဘူးဆိုတော့30ဘုံကုန်းနေတယ်ဘူးဘယ်သွားကြရရှိသေးလဲ အဲ့ဒါတွေဟောတာတပည့်တော်ကဒါတွေနေရင်းတစ်နေ့သုံးပေါက်ရောက်တယ်တဲ့ဇေရဝံတပည့်တော်သာတိပိဇေရဝံကျောင်းမှာတပည့်တော်နေတဲ့ဥစ္စာနေရင်းရောက်ပြီဒီတရားမျိုးကိုမနာရဘူးတဲ့ဖယားနဲ့တော့နေရင်းသုံးပေါက်တွေ့တာဗျနားကိုမနာရဘူးတဲ့ဒါကြကြမခက်လားတို့သူသောတာပန်ဘာနဲ့ဒီလာဆုံးတော့မဲဖို့မလိုဘူးလားအဲသောတာပန်ဒီလာတာကတော့ခုနကတခုဟောင်းနဲ့ဒီလာရိပ်နေဘူးလား အခုကယန္တာဖြစ်အောင်လို့ဟောနေတဲ့ရှင်သာရိပုတ္တရာတရားဖြစ်နေတယ်အဲ့တော့ရှင်သာရိပုတ္တရာဖြေရှာတယ်အရှင်ဘုရားတဲ့တကယ်ကြီးငိုတဲ့ဥစ္စာကဒီတရားရန္တာဖြစ်လာအောင်ဟောတဲ့တရားဖြစ်နေလို့တတိတော်ဟာနှစ်ပေါင်း33အစိတ်အစရှိနေတဲ့ဘုရားရှင်တနေ့သုံးပေါက်ရောက်ပြီးဒီကရဒါနခါဒီလခါဒီလာရှားခဲ့ရ ဒီသစ္စာနဲ့ပတ်သက်တဲ့တရားမနာခဲ့ရဘူးဗျာအဲ့တော့ဒါကြောင့်တပည့်တော်ဝန်းနေတယ်ကိုပါတရားနဲ့ပတ်သက်ဝန်းနေသဘောကျအဲ့လိုဝန်းနေတော့ဒကာကြီးတဲ့ရှင်သာရိပုတ္တရာဖြေးရှားတယ်လူဆိုတာကာယတမေရှိပါ ਈ အလွန်ရေးကြည့်နေတာဘယ်ဟာမဆိုဖြစ်တဲ့ရှိရမယ်ဆိုလို့ရှိရင်ဖြင့်သူတို့နာဝင်ပါမလားအဲ့ဒါကြောင့်သူတို့နဲ့တိုင်ုံလေးကိုပြောဟောပြီးထားရပါတယ်လို့ စင်္သာရိပုတ္တရာကဝန်းဖြေလိုက်ဝန်းဖြေလိုက်တော့အနာဂိရေရရှင်ဘုရားတို့ဒီလိုတော့ပြောတာမှန်တော့မှန်ပါတယ်တဲ့မှန်မယ်မှန်ညာဆိုတာအကုန်မှန်တယ်လို့ဒီတော့ကတောင်းမခံဘူးဒကာဓမ္မတွေအတွက်ဟာအမှန်တန်ကျေးဇူးများလောကကြီးထဲမှာလူသုံးမျိုးရှိတယ်ဗျာမတွေ့ခင်ပြောနေတာဒကာအောင်ကြီးကိလေသာဒုထူတဲ့ပုဂ္ဂိုလ်လည်းရှိပါတယ်တဲ့ကိလေသာအလတ်စားထူနေတဲ့ပုဂ္ဂိုလ်လည်းရှိပါတယ် ညံပေါ်မှာဖုံးနေတာနော်ညံပေါ်မှာကိရိတာလူကြီးဖုံးနေတဲ့ပုဂ္ဂိုလ်လည်းရှိတယ်ညံပေါ်မှာကိရိတာနှစ်ပိုင်းတစ်ပိုင်းဖုံးနေတဲ့ပုဂ္ဂိုလ်လည်းရှိညံပေါ်မှာကိရိတာသုံးပိုင်းလုံးမှာတစ်ပိုင်းလေးဖုံးနေတာရှိတယ်သုံးပုံပေါ်မှာတော့အဲ့ဒီတစ်ပုံနဲ့ဖုံးနေတဲ့ပုဂ္ဂိုလ်များဒါဟောရဟန္တာဖြစ်တယ်ဗျအဲ့ဒီလိုပုဂ္ဂိုလ်တွေရှိသေးတော့ရှင်ပြားတို့ဟောတဲ့တယ်လုံးဝထူလွေးကြီးလို့ရှင်ပြားတို့ကပြောတဲ့အိဗယ်ရောက်နေတယ်သဘောကျကိလေသာဘယ်နှမျိုးလဲ အလွန်ထူထပ်တဲ့ပုဂ္ဂိုလ်တစ်မျိုးလားဆက်ထူထပ်တဲ့ပုဂ္ဂိုလ်တစ်မျိုးအပါးစားအုပ်နေတာတစ်မျိုးညံပေါ်မှညံပေါ်မှအဲ့ဒီလိုအပါးစားအုပ်နေတဲ့ပုဂ္ဂိုလ်များအရှင်ဘုရားတို့ဒီလိုဟောတဲ့ပုဂ္ဂိုလ်မှာမရှိလို့ရှင်အုပ်ရနဲ့သေသွားရတော့မယ်ဘလောက်နဲ့နာတော့ဗျာတဲ့ဒါကြောင့်တပည့်တော်ကတော့သေရမယ့်ပုဂ္ဂိုလ်မထူပါဘူးတဲ့နာလဲနာနေရပါဘူးအရှင်ဘုရားတို့ဟောရပါလို့သိချမှန်ပါပါဘုရားသဘောကျပုဂ္ဂိုလ်တွေမျိုးမျိုးရှိပါသေးတယ်တဲ့ဒါကြွယ်ရ သဘောကျနော်ဘုန်းကြီးတို့ဟောနေတာတကယ်နည်းနည်းတဲ့တရားကြီးပဲဟောနည်းနည်းတဲ့တရားကြီးဟောလိုက်တဲ့အခါတော့ပါတဲ့ပုဂ္ဂိုလ်ထူတဲ့ပုဂ္ဂိုလ်လည်းပါရအလားစားကြီးတဲ့ပုဂ္ဂိုလ်လည်းထိုးတဲ့ပုံကိုပါရပါဠိတော်ပုဂ္ဂိုလ်ကလည်းတခါတည်းမညံခွန်ညာကြီးတော့ညံ့နဲ့ညှောင်းပြီးထွက်လာခဲ့ရဘလူကျေးဇူးရုပ်တယ်လို့ရှိသေးအဲ့ဒါကြောင့်ဘုန်းကြီးများလည်းပေပြီးကြတာတခါကျတော့တခါစစ်တို့တခါအောင်တို့ဟောနေတာ ဒီနေ့ဒီနေ့တော့ပါရမယ်သဘောကျအဲ့ဒါကြောင့်ဟောနေတယ်ဆိုတာလေဒကာဓမ္မတွေရိပ်မိပါပြီအဲ့တော့အခုခမည်းတော်နာရတာရိပ်မိကြပါလားဩအနာရိအရှိကျေးဇူးမကင်းဘူးကျင်းလေလားမကင်းဘူးတဲ့ရှင်များတို့မဟောပဲမနေပါနဲ့ဒီဥစ္စာကိလေသာတို့ဟာအများကြီးထူနေတဲ့ပုဂ္ဂိုလ်လည်းရှိတယ်လက်သက်ထူတဲ့ပုဂ္ဂိုလ်လည်းရှိတယ်အပေါ်ယံဖုံးနေတဲ့ပုဂ္ဂိုလ်လည်းရှိတယ် ညံပေါ်မှန်တော့ညံပေါ်မှာကိလေသာများကြီးအုပ်နေတဲ့ပုဂ္ဂိုလ်ဟာဒီညာတော့ကိလေသာမျိုးရှိတဲ့ပုဂ္ဂိုလ်အလတ်စားကိလေသာမျိုးအုပ်နေတဲ့ပုဂ္ဂိုလ်အဲအပါဇာအုပ်နေတဲ့ပုဂ္ဂိုလ်ရှိတယ်အပါဇာအုပ်နေတဲ့ပုဂ္ဂိုလ်များဒီတရားမနာရရင်ရှင်ဘုရားတဲ့မရှုံးဝင်ဘူးလားဒီလိုဥပဒနာတရားမနာရလို့ရှိရင်သူခန္ဓာစည်ကြီးပြန်ရလို့ရှိရင်နောက်ဒီအပါဇာအထူးစားပြန်ဖြစ်သွားမယ် နောက်မိန်းမတွေကလွဲဥမှာဘူးဗျမလွဲခဲ့ဘူးလားလွဲတော့ဟောဒီမှာထူသောပြန်ဖြစ်သွားပြန်တော့နောက်ဒီပုဂ္ဂိုလ်ကကျွရဲလွတ်ရေပုံမူကွာဝေးပါသဘောကျဥမာမမြမပြေကဆင်းပြီးကလူပြင်လာပြီးဝတ်ဖြစ်သွားတဲ့ဝတ္ထုတွေကြတာကဲမြမမာကိလေသာတော့ပန်းနေဟိုဝတ်ဖြစ်သွားတော့ဘယ်နဲ့နေဒီလိုကလည်းရှိသေးတယ်ဆိုတာဒကာရမတွေလည်းနှိုင်းခင်ကြည့်ပါရှင်ဒီအနာဂတ်ခေတ်ပြောတဲ့ဆရာမမှားဘူးဗျ မှန်ပါဗျာမှန်ပါဗျာဒါကြောင့်တရားဓမ္မတို့ဒီတရားဟာနားမလဲလဲနာကိလေသာတော့ပါနားလဲလို့ရှိရင်နာပဲသဘောကျကိလေသာပါတာပဲကိလေသာပါလို့ရပုဂ္ဂိုလ်ဖြစ်နေနိဗ္ဗာန်ချက်ချင်းရောက်ဘာမှတန်တရားမရှိတဲ့ခင်ဗျားတို့ဥစ္စာအလုံးအလုံးကြည်ကြီးများတော့မယ်ဆိုတာဖြင့်တန်တရားမရှိပါဘူးဒါဖြင့်ခင်ဗျားတို့30ဘုံဘယ်မှမစွဲနဲ့ဆိုတာသေချာဟောတယ် ဘယ်နဲ့ဟောရအောင်လက်ရှိခန္ဓာမဆွဲနဲ့လက်မဲ့ခန္ဓာမဆွဲနဲ့ဘုံဘဝတွေကိုသာဟုသောဘုံနေဟုတယ်မှုတာတွေတောင်းခင်မှုမမှုတာတွေလည်းအဲဥပါဒံကချုပ်လို့ရှိရင်ကံချုပ်လို့ဇာတိကရာမရဏချုပ်မယ်မသိကြဘူးလားအဲ့ဒီကဲတော့ဒကာဓမ္မတွေနာဝင်သတိတောင်းတာမူဘွဲဝင်ရတဲ့တရားဆိုတာတော့ရင်းပြီ သူဟာတော့ဘုရားနဲ့နှစ်ပေါင်းစိတ်30ရင်းနေတာဒါမဟုတ်ဘူးဒါကြောင့်တပည့်တော်တို့မှာအားလုံးကဒီနေ့ကြတယ်ပေါ့ရှင်းမလားနောက်ဒီနေ့ကြပြီးဒီကာလဒီတရားနှလုံးသွင်းပြီးတုတ်တိတာသွားလိုက်ဦးမယ်တုတ်တိတာကနေပြီးဒီကာလမှာဘုရားရှိလာပြီးသူရတဲ့တရားတွေကိုဘယ်လောကကြီးထဲမှာဘယ်ဟာသာအားကိုးရရှိတယ်ဆိုတော့သူသူပြည်လာဟုတ်မယ်ဗျ ဒကာကျော်ရမလားဘုဒ္ဓံလိုက်မနော်ရှင်းမလားကဲဒီနေ့ဒီရင်တော်ကြလို့